တ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာမုတ်ချပြုလို့ရမယ်ကောင်းမှုကုသိုလ်၃မျိုးရှိတယ်။ဘာတွေလဲဆိုတော့ဒါနာသီလဘာဝနာဒါနစွန့်နိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်းသီလ ကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပေါ်အောင်အထုတ်ခြင်းဒါနစွန့်နိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်းပေးကမ်းလှူတဲ့စိတ်စေတနာစွန့်ကြဲလှူတဲ့စိတ်စေတနာလှူဒါန်းလှူတဲ့စိတ်စေတနာနဲ့ စ္စည်းဝတ္ထုတစ်ခုခုကိုကြည်ကြည်ပြူပြူသူတစ်ပါးအားပေးကမ်းလိုက်ဆွံ့ကြလိုက်လူတန်းလိုက်တာအဲ့ဒါဒါနပဲဒါနပြုတယ်ဆိုရင်လူလို့ရှိရင်ရခြင်းဆိုတဲ့အကျိုးဖြစ်ပေါ်တယ် ပေးလိုက်တယ်ဆိုလို့ရှိရဲ့ပြန်လီရခြင်းဆိုတဲ့အကျိုးဖြစ်ပေါ်တယ်ဒါဟာကံကံရဲ့အကျိုးတရားခေါ်တာပေးကမ်းလိုက်တာစွန့်ကြဲလိုက်တာလှူဒန်းလိုက်တာကကံအလုတ်ကောင်းတဲ့အလုတ်အဲ့ဒီအလုတ်ကြောင့်တနည်းနည်းနဲ့မိမိပြန်ပြီးရရှိတာက အဲ့ဒီအလုတ်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးအဲ့ဒီအလုတ်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးကိုပဲကံရဲ့အကျိုးလို့ခေါ်တာမိမိလုတ်တဲ့အလုတ်ကအပြစ်ကင်းတယ်ဖြူစင်တယ်ကောင်းမြတ်တယ်ဆိုရင်အဲ့ဒီအလုတ်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးကလည်းအပြစ်ကင်းတဲ့အကျိုးဖြူစင်တဲ့အကျိုးကောင်းမြတ်တဲ့အကျိုးဖြစ်တယ် မိမိလုပ်တဲ့အလုပ်ကအပြစ်မကင်းဘူးဖြူမဖြူစင်ဘူးဆိုလို့ရှိရင်ညင်နွမ်းတယ်ဆိုရင်အဲ့ဒီမဖြူစင်တဲ့ညင်နွမ်းတဲ့အလုပ်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားကလည်းပဲမဖြူစင်ဘူးညင်နွမ်းတယ်ဆင်းရဲတယ်အဲ့ဒါကိုပဲကုသိုလ်ကံကြောင့်ကောင်းကျိုးရတယ်အကုသိုလ်ကံကြောင့်ဆိုးကျိုးရတယ်လို့ တရားစကလုံးနဲ့ပြောရတာမိမိကလှူလိုက်တန်းလိုက်တယ်ပေးကမ်းလိုက်တယ်စွန့်ကြည့်လိုက်တယ်ဆိုရင်ဒါကောင်းတဲ့အလုပ်ဖြူစင်တဲ့အလုပ်ဒါကြောင့်အဲ့ဒီအလုပ်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးကလည်းပဲရရှိခြင်း ရရှိခြင်းအကျိုးရရှိခြင်းကပစ္စည်းဥစ္စာရရှိခြင်းချမ်းသာရရှိခြင်းဝမ်းသာခြင်းဒါတွေဟာပေကံလူတံမှုကောင်းတဲ့အလုပ်ဖြူစင်တဲ့အလုပ်ကြောင့်ရရှိတဲ့ကောင်းကျိုးဖြူစင်တဲ့အကျိုးပဲမိမိကမကောင်းတဲ့အလုပ် အပြစ်မကင်းတဲ့အလုပ်ညင်နွမ်းတဲ့အလုပ်လုပ်တယ်ဆိုရင်အဲ့ဒီအလုပ်ကြောင့်ဖြစ်ပေါ်တဲ့အကျိုးကလည်းမကောင်းတဲ့အကျိုးမဖြူစင်တဲ့အကျိုးညင်နွမ်းတဲ့အကျိုးဆိုးကျိုးဆင်းရဲအကျိုးပဲဖြစ်တယ်မိမိကသူတော်ဘာဥစ္စာခိုးယူလိုက်ရင်ခိုးယူတယ်ဆိုတာ မသိအောင်ယူတာပိုင်ရှင်ကကြီးကြီးပြူပြူမပေးဘဲနဲ့ယူတာအဲ့ဒါခိုးယူတာပိုင်ရှင်မသိအောင်ယူတယ်ပိုင်ရှင်ကကြီးကြီးပြူပြူမပေးတဲ့ပစ္စည်းကိုယူတယ်ဆိုခိုးယူတယ်အဲ့ဒါလို့ဆိုရင်အဲ့ဒီအလုပ်ဟာအပြစ်မကင်းတဲ့အလုပ်မဖြူစင်တဲ့အလုပ်ညှဉ်းနှွမ်းတဲ့အလုပ်ပဲတရားခေါ်တရားစကားနဲ့ကြတော့အကုသိုလ်အလုပ်အကုသိုလ်ကံလို့ပြောရတယ် အကုသိုလ်ကအပြစ်မကင်းတာကံကအလုတ်အကုသိုလ်ကံဆိုတာအပြစ်မကင်းတဲ့အလုတ်အဲဒါလို့ခူယင်ဆိုတဲ့အလုတ်လို့ရဲ့အဲ့ဒီအလုတ်ကြောင့်ရရှိလာတဲ့အကျိုးကလည်းပဲမဖြူစင်မှုညှဉ်းနှွမ်းနေဆင်းရဲတဲ့ဒီအကျိုးရအဲ့ဒါကိုပဲအကုသိုလ်ကံကြောင့် အကုသိုလ်အကျိုးရတယ်ဆိုကျိုးရတယ်လို့ခေါ်ရတယ်အဲတော့မိမိကသူတစ်ပါးပစ္စည်းကိုမပေးဘဲနဲ့တနည်းနည်းနဲ့ယူတယ်ခိုးယူတယ်ဆိုလို့ရှိရင်အဲ့ဒီအပြစ်မကင်းတဲ့အလုတ်မကောင်းမှုအပြစ်မကင်းတဲ့အလုတ်မဖြူစင်တဲ့အလုတ်ညှဉ်းနှွမ်းတဲ့အလုတ်ကြောင့် ဖြစ်ပေါ်တဲ့အကျိုးကလည်းပဲအပြစ်မကင်းတဲ့အကျိုးညှဉ်းနှွမ်းတဲ့အကျိုးမကောင်းတဲ့အကျိုးဆွေးကျိုးဆင်းရဲကျိုးပဲတခိုးလိုက်ပြီးဆိုကြတဲ့ကပိုင်ရှင်မသိပေမဲ့မိမိစိတ်ထဲမှာပထမဆုံးစိတ်မသိုးမတန့်တဲ့စိတ်ဖြစ်တယ်မသိုးမတန့်ရကနေပြီးတော့ပိုင်ရှင်များသိသွားမလား ပလိတ်များလာဖမ်းမလားသူများသိသွားများ မလားလို့အဲ့လိုစိုးရိမ်စိတ်တွေဖြစ်တယ်အဲ့ဒီကလေးကအခုနမသိအောင်ယူတဲ့ခိုးမှုရဲ့ခိုးမှုကြောင့်ဖြစ်ပေါ်တဲ့အကျိုးတရားကဆင်းရဲပြီအဲ့ဒါတည်းမကပဲနဲ့ပိုင်ရှင်ကသိတယ်ဆိုရင် သိတော့လည်းပဲပိုင်ရှင်ကမဖြစ်တော့လို့သိခံနေတယ်သိခံနေပဲဆိုလို့ရှိရင်ပိုင်ရှင်မှသိတယ်ဆိုလို့ရှိရင်တခြားလူလည်းတဖြည်းဖြည်းသိတော့တာအဲ့ဒါလို့သိပြီဆိုလို့ရှိရင်အဲ့ဒီခိုးယူခြင်းဆိုတဲ့မကောင်းမှုအပြစ်မကင်းတဲ့အမှုကြောင့်မိမိမှာအရှိန်ဆွန်မဲခြင်းဂုံတိတ်ခါကြခြင်းနာမည်ပြက်ခြင်းဆိုတဲ့မကောင်းကျိုးဆိုးကျိုး ဒီကျိုးဖြစ်ပြီအဲသိတဲ့ပုဂ္ဂိုလ်တွေကမိမိကိုနှုတ်ကမပြောပေမဲ့လို့စိတ်ထဲကမိမိဟာလူယုံလူညံ့မယ်သူမြတ်ပစ္စည်းခိုးတတ်တဲ့ယုံညံ့တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ပဲအဲဒါလို့အတိမှတ်ပြုသွားပြီးတော့မိမိကိုသူတော်ကောင်းတရားအနေနဲ့မဆက်ဆံတော့ သူယုတ်မတရားအနေနဲ့ပဲနှုတ်ကမပြောပေမဲ့အဲ့ဒါလိုပဲဆက်ဆံပြီးအဲ့ဒါလိုပဲထင်မြင်ကြအဲ့ဒါနဲ့မကဘူးမိမိတာမသိတာအချင်းချင်းကပြောကြအောင်မယ်သူကဘယ်တော့မှဘယ်ဥစ္စာခိုးလိုက်တာဘယ်ဥစ္စာမသိအောင်ယူလိုက်တာပဲအဲ့ဒါသူအချင်းကဒီလိုပဲသူမြောက်စာမတည့်မသိအောင်ခိုးတတ်တယ်ယူတတ်တယ်နဲ့အချင်းချင်းပြောပြောပြီးတော့ကဲ့ရကြအောင်မယ် အဲ့ဒါလဲခုနမကောင်းမှုအကုသိုလ်ကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးအပြစ်မကင်းတဲ့အကျိုးမဖြူစင်တဲ့အကျိုးညှဉ်းနှွမ်းတဲ့အကျိုးပဲနောက်တကယ်လို့ပိုင်ရှင်ကရဲတိုင်ပြုတိုင်ပါလို့ဆိုလို့ဆိုရင်အဲ့ဒါရဲကလာပြီးမေးမယ်စစ်မယ်မေးတယ်စစ်တယ်ဆိုတဲ့ကလည်းအဲ့ဒါစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ရပြီဂုံတိတ်ခါပြည့်ရပြီ အဲဒါလည်းမကသေးဘူးဖမ်းချုပ်မယ်အကြုံတင်မယ်ထောင်ချမယ်ဆိုရင်တော့အမျိုးမျိုးဆိုကြိုးတွေခိုးခြင်းမသိအောင်ယူခြင်းဆိုတဲ့အပြစ်မကင်းတဲ့အလုပ်ကြောင့်ဖြစ်ပေါ်တဲ့အကျိုးတွေအဲ့ဒါတွေဖြစ်လာတယ်အဲ့ဒါကိုပဲကံရဲ့အကျိုးလို့ခေါ်ရတယ်ကံဆိုတာအလုတ်အကျိုးဆိုတာကံအဲ့ဒီအလုတ်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးကိုကံရဲ့အကျိုးခေါ်တယ်ဒီအကျိုးက ဆိုးကျိုးဆင်းရဲကျိုးလည်းရှိတယ်ကောင်းကျိုးချမ်းသာကျိုးလည်းရှိတယ်အလုတ်ကအပြစ်မကင်းတဲ့အလုတ်ဆိုလို့ရှိရင်ဆိုးကျိုးဆင်းရဲကျိုးဖြစ်ပေါ်မယ်ညှဉ်းနှွမ်းတဲ့အကျိုးဖြစ်ပေါ်မယ်အလုတ်ကအပြစ်ကင်းတဲ့စင်ကြယ်တဲ့အလုတ်ဆိုလို့ရှိရင်ကောင်းကျိုးချမ်းသာကျိုးဖြစ်ပေါ်မယ်အဲဒါလို့အလုတ်ကြောင့်အကျိုးဖြစ်ပေါ်တာကိုပဲကံကံရဲ့အကျိုးလို့ ခေါ်ရတာဒါကြောင့်သီလခေါ်ဆိုကိုခြင်းတရားပျက်စီးညာမှုစီးပွားလဲပြက်နာမည်ပြက်၍အဲ့ဒီသူတော်ဘာပစ္စည်းမတရားယူတတ်တဲ့ပုဂ္ဂိုလ်ယူလေးရှိတဲ့ပုဂ္ဂိုလ်ဖိုးလေးရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုစီးပွားရေးအနေနဲ့ဘယ်သူမှမဆက်ဆံနိုင်ဘူး မယုံကြည်တော့ဘူးစိတ်မချသူအိမ်လာတောင်းမှပဲအိမ်ကပစ္စည်းအဲလုံကြောင်းပို့ပြီးတော့ဂရုစိုက်လာဟိုပစ္စည်းယူနုံနုံဒီပစ္စည်းယူနုံနုံအဲ့တော့သူ့မှာစီးပွားလည်းမဖြစ်ဘူးနာမည်လည်းပြက်တယ်စီးပွားလည်းပြက်နာမည်ပြက်၍ ရွန့်ရှက်ကြောက်လျင်ပွဲလေခြင်းဤအများပြိဿထဝင်မြန်လည်းပဲရှက်ရှက်ရွန့်ရွန့်ကြောက်ကြောက်လန့်လန့်နဲ့လက်ပြမလုံတလုံးနဲ့ဝင်ရတယ်တဲ့စိတ်မလုံတလုံးနဲ့ဝင်ရဘာကြောင့်လဲဆိုတော့ကိုကမကောင်းမှုအကုသိုလ်ဖြစ်တဲ့မသိအောင်ယူတဲ့ခိုးမှုကိုကျူးလွန်ထားတော့ကိုယ်မှုသူများများသိလေသလား တစုံတယောက်ကမိမိကိုစိုက်ကြည့်ရင်ပဲကိုဟာကိုလှုပ်တဲ့အမှုသူကသိလို့စိုက်ကြည့်နေသေးအောင်ရောင်အဲ့ဒါလို့စိတ်ကထင်းပြီးတော့ကြောက်ကြောက်ယွန်းယွန်းနဲ့အများပြိသက်ထဝင်ရတယ်တဲ့ယွန်းရှက်ကြောက်လျင်ပွဲလေခြင်းဤသေခြင်းဆိုင်လတတိလွတ်လျက်ဒီကနေ့ကြလို့ရှိရင်ဒီမကောင်းမှုအကုသိုလ်ပြုထားတဲ့ပုဂ္ဂိုလ် သူတို့ဘာပစ္စည်းမတရားယူထားတဲ့ပုဂ္ဂိုလ်ခိုးထားတဲ့ပုဂ္ဂိုလ်ကိုကျင်တရားပြပြနေတဲ့ပုဂ္ဂိုလ်မတရားယူထားတဲ့မဟုတ်ဘူးတခြားကိုကျင်တရားပြပြတာတွေရောအတူတူပေါ့မိမိပြုတဲ့မကောင်းမှုပြန်ပြီးစိတ်ကစဉ်းစားမိပြီးတော့အဲ့ဒီမကောင်းမှုပေါ်မှာစိတ်မချမ်းမသာဖြစ်နေတာနဲ့ကုသိုလ်တရားတွေ ဆင်ញင်နှလုံးသွင်းမပြုတ်နိုင်မှုမပြုတ်နိုင်တတိလက်လွတ်ဖြစ်သေပြီဆိုလို့ရှိရင်တော့အောက်သွားပြီတဲ့ငရေတရိษံပြိတ္တာသူရကဲအပေလေးပုံတပုံပုံမှာဖြစ်ပြီအဲ့ဒါဟာမကောင်းတဲ့အလုတ်ကြောင့်ဖြစ်ပေါ်တဲ့မကောင်းကျိုးဆိုးကျိုးဒီဘဝမျက်မှောက်ဘဝတွင်ရတဲ့ဆိုးကျိုးတမလို့ဘဝမှာရတဲ့ဆိုးကျိုး အဲ့ဒါကိုပဲကံကံရဲ့အကျိုးလို့ခေါ်ရတယ်အဲ့ဒါလို့မကောင်းတဲ့အပြုအမူညှဉ်းနှွမ်းတဲ့အပြုအမူကြောင့်ညှဉ်းနှွမ်းတဲ့အကျိုးမကောင်းတဲ့အကျိုးဆိုးကျိုးဖြစ်ပေါ်သလိုခုနပြောသလိုဒါနမိမိစွန့်နိုင်သမျှစာပွဲတောက်ပွဲပဲဖြစ်စေအဝတ်အစားပဲဖြစ်စေ တစုံတရာငွေကြေးပဲဖြစ်စေစွန့်နိုင်သမျှကြည်ကြည်ပြူပြူနဲ့ ဝါမန္တတာပေးလှူလိုက်တယ်ဆိုရင်အဲ့ဒီကောင်းတဲ့ဖြူစင်တဲ့အလုပ်ကြောင့်ဖြစ်ပေါ်တဲ့အကျိုးကဒီဘဝမှာဆိုလို့ရှိရင်ပထမဆုံး ရရှိတဲ့ပုဂ္ဂိုလ်ကကိုယ့်ကိုယေရှုတင်နေကြီးညိုလေးစားတယ်ဒီအကျိုးရနောက်အဲ့ဒီပုဂ္ဂိုလ်ဒီပစ္စည်းသုံးပြီးတော့ ချမ်းချမ်းသာသာနေထိုင်တာကိုကတွေ့ရပြီဆိုလို့ရှိရင် ကို့မှာဝမ်းသာခြင်းစိတ်ချမ်းသာခြင်းပျော်ခြင်းအကျိုးရတယ်ပျော်ခြင်းအကျိုးရတယ်နောက်ဒါကဒီဘဝတဲ့ဒီဘဝမှာဖြစ်တာ哦အဲ့ဒီရရှိတဲ့ပုဂ္ဂိုလ်ကသူ့မှာမိမိကိုပေးနိုင်တာတခုရှိတယ်ဆိုလို့ရှိရင်အဲ့ဒါသူကတုတ်ပြန်ပြီးတော့ပေးအောင်မယ် တုံ့ပြန်ပေးအောင်မယ်အဲပေးစရာမရှိဘူးဆိုတနည်းနည်းနဲ့တုံ့ပြန်ပြီးသူကကျေးဇူးဆောက်အောင်မယ်အဲ့လိုဆိုလည်းပဲအဲ့ဒါကောင်းကျိုးပဲလှုပ်လိုက်တဲ့အလုပ်ကကောင်းလို့ကောင်းတဲ့အလုပ်ကြောင့်ဖြစ်ပေါ်တဲ့အကျိုးပဲအဲဓမ္မလုံးဘဝရောက်သွားပြီဆိုလို့ရှိရင်တော့မိမိလူဒန်းတဲ့ပစ္စည်းနဲ့တူတဲ့ပစ္စည်းအပြင်တခြားတခြားသောစီစဉ်ဥစ္စာပါရရှိလာတယ်။ဘာကြောင့်လဲလို့ဆိုတော့ခုနက သူတော့ကဖြစ်ပေါ်တဲ့ဒါနစေတနာရဲ့အရှိန်အဝါကတဖြည်းဖြည်းတဖြည်းဖြည်းကြီးမားလာတဲ့ခါကျတော့အဲ့ဒီအရှိန်အဝါကြောင့်ကောင်းကျိုးတွေဆိုကျိုးအဲဖြူစင်တဲ့အကျိုးတွေရလာအဲ့ဒါကတော့ဘုရားဟောတရားတော်မှာတော့အများကြီးရှိတာပေါ့အဲ့ဒါကိုပဲကံကံရဲ့အကျိုးလို့ခေါ်ရမလူမတန်းဆင်းရဲလားလူတန်းချမ်းသာသည် ကြားဘူးကြလားကြားဦးအောင်နော်မလူမတန်းဆင်းရဲလန်းလှူဒန်းချမ်းသာသည်ဟုတ်ပါမလားသိဟုတ်တော့ပေါ့ဆိုမလူမတန်းဆင်းရဲလန်းလူတန်းချမ်းသာသည်မလူမတန်းဆင်းရဲလန်း လူတန်းချမ်းသာသည်ဆိုဒါကြောင့်ကိုယ်တိုင်းတာနဲ့ကိုကိုယ်အင်အားနဲ့ကိုကြည့်ပြီးတော့တဏှယမြဖဲဖဲပြီးတော့လူဒါနဲ့ဒါနကောင်းမှုပြုရတယ်ဒါနတော့ဘုရားဝါ ဒါနတော်လှူဒန်းခြင်းကြောင့်ဘောဂဝါစည်းစိမ်ဥစ္စာနဲ့ပြည်စုံ၏ဒါနံတက္ကသလောပါဏံဒါနံပါထေယမုဒ္ဓမံဒါနံဥစုကတံမေကဒါနံမောက္ခပဒံဝရံဒါနံစွန့်ကြဲပေးကမ်းလှူဒန်းခြင်းသည်တက္ကသသောပါဏနတ်ပြည်ရောက်ဖို့ရာအတွက်ထောင်ထားတဲ့လေကားပဲ စွန့်ကြဲမိမိသွားစနိုင်သမျှစွန့်ကြဲပေးကမ်းထူဒါနာဟာကောင်းရာသူဂတိခေါ်တဲ့နတ်ပြည်ကိုရောက်ဖို့ရလှေကားထောင်လိုက်တာပဲတဲ့သေရာနဲ့အဲ့ဒီလှေကားတခါတည်းတက်တော့လှေကားထောင်မိသားဖြစ်တယ်ကြားဦးမှာပေါ့ဟိုဗာရာဏသီမှာနန္ဒီယဆိုတဲ့ တထေလေးမြတ်စွာဘုရားသရင်သုံးမှုရာအတွက်မိဂဒာမှာကြောင်းဆောက်ပြီးတော့လှူတော့အဲကြောင်းဆောက်လှူတော့သူမတေခင်ကတည်းကသူ့အတွက်နတ်ပြည်မှာနတ်ဘုံပြီးမှငါအစင်းနဲ့ဖြစ်နေအဲသေလဲသေရောအဲ့ဒီနတ်ဘုံပြီးမှသွားပြီးတော့နေရတယ်ခံစားရတယ်တဲ့အဲဒါကြောင့်စင်ကြယ်ပိကံလူတဏ္ဍဟာ နတ်ပြည်တက်ဖို့ရလေကထောင်ထားတာပဲတဲ့တက္ကတသောပန္နဒါနံပါထေယမုဒ္ဓမတတ္တဝါတွေဟာတဘဝတည်းနဲ့ကိစ္စပြီးသလားတဘဝပြီးတဘဝဖြစ်ရသလားတဘဝပြီးတဘဝဖြစ်ရတယ်ဟုတ်လားအဲ့ဒီဘဝကလည်းအမျိုးမျိုးနှိမ့်တဲ့ဘဝဖြစ်တဲ့အခါဖြစ်မြင့်တဲ့ဘဝဖြစ်တဲ့အခါဖြစ်ဆင်းရဲတဲ့ဘဝဖြစ်တဲ့အခါဖြစ်ချမ်းသာတဲ့ဘဝဖြစ်တဲ့အခါဖြစ် အဲ့ဒါလို့တန္တရာထဲမှာလဲပြီးတော့တဘောပြီးတဘောဖြစ်နေတာကိုပဲတန္တရာခྱི་သွားနေရတာလို့ဆိုရတယ်။ဘာလို့နေရတာတန္တရာခྱི་သွားနေရတာဟိုနာတစ်ထောင်နာလိုက်ဒီနာတစ်ထောင်နာလိုက်တော့ကြသွားလိုက်နောက်တစ်ခါတစ်ထောင်နာလိုက်အဲ့ဒါလို့ခྱི་သွားတဲ့အခါမှာတန္တရာခྱི་သွားတာဖယ်ထားပါတော့အခုလူလောကမှာခྱི་သွားတယ်ဆိုလို့ရှိရင် ဆိုကြပါစို့တရက်ကြာခရီးသွားမယ်တရက်ကြာခရီးသွားမယ်ဆိုလို့ရှိရင်ဘာလို့သလဲရိတ်ခတ်လို့တယ်ဟုတ်လားထမင်းတုပ်လို့တာပေါ့ဒါမှမဟုတ်ထမင်းဝယ်စားဖို့ပိုက်ဆံဖို့တော့လို့တာပေါ့ဝယ်စားဖို့ရလဲပိုက်ဆံမပါထမင်းတုပ်လည်းမပါပဲနဲ့အဲ့တရက်ခီးသွားမယ်ဆိုဘယ်နဲ့နေမလဲ ရောက်ပါမလားရောက်ဘူးဘီရိတ်ခါမပါလို့အဲ့ဒီတိုင်းပဲတဲ့တန်ခါတဲ့ခྱི་သွားတဲ့ခါတဘောအပြည့်တဘောသွားတဲ့ခါလဲခྱི་ရိတ်ခါပါရတယ်တဲ့မပါဘူးဆိုလို့ရှိရင်အဲ့ဒါတန်ခါခྱི་မှာချမ်းချမ်းသာသာနဲ့မသွားနိုင်ဘူးဖြောင်းဖြောင်းဖြူဖြူမသွားနိုင်ဘူးတဲ့စင်စင်ရဲရဲပင်ပင်ပန်းပန်းနဲ့သွားရတယ်တဲ့ ဒါပြင်ခရီးရိတ်ခါဆိုတာဘယ်ဟာလဲဆိုဒါနံပါထေယမုဒ္ဓမဒါနံစွန့်ကြဲပိကံလှူဒန်းခြင်းသည်ဥဒ္ဓမအကောင်းဆုံးဖြစ်သောပါထေယံခရီးရိတ်ခါတုတ်ပဲတဲ့တန္တရာတဲ့သွားတဲ့အခါခရီးရိတ်ခါတုတ်ဘယ်လိုထုတ်ကြမလဲဟမ် စွမ်းနိုင်သမျှကိုစွမ်းနိုင်သမျှကိုအတိုင်းတာနဲ့ကိုလှူလှူရတန်းရတယ်အဲလှူလိုက်တန်းလိုက်တဲ့ဟာဟာသန္တရာထဲမှာခိရိခတုဖြစ်ကြောနောက်ဖြစ်လျာဘဝဘဝမှာစင်စင်ရရပင်ပင်ပမမဟုတ်ဘဲနဲ့ပြည်ပြည်စုံစုံချမ်းချမ်းသာသာနဲ့နေရထိုင်ရသွားရလာရတယ် အဲ့ဒါသန္တရာခီးရိတ်ခတ်တုပ်ပဲဒါနံပါထေယမုဒ္ဓမာဒါနံစွန့်ကြဲပိကံလှူဒန်းခြင်းသည်ဥဒ္ဓမာအကောင်းဆုံးဖြစ်သောပါထေယံခီးရိတ်ခတ်တုပ်ပဲတရုတ်တွေလို့သေတဲ့အခါကျတော့ခီးရိတ်ခါတုတ်ထက်ပြီးမကောင်းလားဟမ်ဝက်ကောင်လုံးကျော်ထည့်ပေးလိုက်တယ်အာတိုက်တာအိမ်ယာတွေလည်းထည့်ပေးလိုက်တယ်မော်တော်ကလည်းထည့်ပေးလိုက်တယ်လေမြန်လည်းထည့်ပေးလိုက်တယ်တရုတ်တွေကတော့ ငါခီးရခါတော့မှသူတခါတည်းချမ်းချမ်းသာသာနဲ့စီးပြီးတော့သွားလာစားတော့အောင်မကောင်းလားဟမ်မရဘူးလားဟမ်ဒါဖြင့်ရတဲ့ခီးရိတ်ခါတော့ကဘယ်လိုလုပ်ရမှာဒါနာပြုဟုတ်ကဲ့လားဟိုစကားများကြားဘူးသလားမသိဘူး မကြဘူးမဟုတ်လားဒါနင်္စတန္တရာခီလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မျောမှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ကြောက်မှမဟုတ်ဘူးနော် ဟမ်ဘယ်တော့မှကြားဘူးတော့ဟမ်အဲ့ဒီမှာစဉ်းစားကြည့်လေဒါနမင်္ဂလာဒါနိစာတန္တရာခီလံမပင်မမဲ့ရွှင်လန်းကြည်သာလျှောက်ဖို့ရာနဲ့ဟောအဲ့ဒါဘာပြောတာတော့ခီးရိတ်ခါတို့ကောင်းကောင်းကြီးနဲ့တန္တရာတဲ့ခီးသွားဖို့ရာဒါပြောတာမဟုတ်လား ဟုတ်ကဲ့လားဘာလို့ရမလို့ဟုတ်ကဲ့လားဒါနိစ္စတန္တရာခီလံမပင်မမဲ့ရှင်လံជីတာလျှောက်ဖို့ရာနှင့်တန္တရာလွတ်လန်းရည်မြော်မှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវာချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည် အဲ့ဒါပြောတာဒါနံပါထေယမုတ်တမဒါနံစွန့်ကြဲပေကံလှူဒန်းခြင်းသည်ဥဒ္ဓမအကောင်းဆုံးဖြစ်သော ပါထေယံသန္တရာခရီးရိခာဒုပ္ပေတိမဟုတ်ဘူးလားတော့ဟုတ်တယ်နော်မြတ်စွာဘုရားဟုတ်တာတွေကြီးပဲဟောတာဒါနံဥစုကတံမေကံဒါနံမောက္ခပတံဝရံ ဒါနစွန့်ကြဲပေကံလှူဒါန်းခြင်းသည်ဥစုကတံမေကံနိဗ္ဗာန်သို့သွားရာဖြစ်တဲ့လမ်းပြောင်းလမ်းမကြီးပါပေဒီတဲ့ဒါနဆိုတာနိဗ္ဗာန်သွားတဲ့လမ်းဖြောင်းလမ်းမကြီးပဲတဲ့ဖြောင်းဖြူနေတဲ့လမ်းမကြီးပဲဒီတော့ဒါနပြုတာနဲ့နိဗ္ဗာန်ရောက်သွားတာလားဆိုဘယ်ဟုတ်မလဲဒါနပြုတော့ကိုယ်မှပြည့်ပြည့်စုံစုံမဖြစ်ဘူးလား ပြည့်ပြည့်စုံစုံဖြစ်တဲ့အခါကျတော့နိဗ္ဗာန်ရောက်ကြောင်းတရားကောင်းတတိပဋ္ဌာန်ကျင့်ကောင်းကျင့်မှန်နေကျင့်ဉာဏ်ပွားများအထုတ်လို့တဲ့ဆိုရင်နောက်ပြန်ကြည့်เสียလို့သလားအဲသွားအထုတ်လို့ယုံမယ်သွားအထုတ်လိုက်ယုံမယ်ဘာကြောင့်ဆိုကိုကပြည့်စုံနေတယ်ကိုအိမ်မှာစားเสียမှရှိပါမလားဟဲ့ဒီတလားကိုနောက်လာဘယ်လိုစားပါမလဲလို့ဒီလိုစဉ်းစားနေเสียမလို့အာ ကိုကကျူးကျူးဆဆသွားပြီးအာထုတ်ရုံပဲအိမ်မှာစားစရာအပြည့်စုံနေစရာထိုင်စရာအပြည့်စုံနဲ့အဲ့ဒါဒါနာပြုလို့ရေဘူးနဲ့ဖဏမပါရင်ຫນွေခါမသိတယ်တဲ့ဒါနနဲ့သီလမပါရင်ဟုတ်ကလားအဲ့ဒါအဲ့ဒီခီးရိတ်ခါတို့ပြောတာပေါ့ ဒါနံဥစုကတံမေကံဒါနံစွန့်ကြေပိကံလှူဒန်းခြင်းသည်ဥစုကတံမေကံနိဗ္ဗာန်သို့သွားရာ ဖြောင့်ပြူသော လမ်းမကြီးပါပေသည်ဒါနံမောက္ခပဒံဝရံဒါနံစွန့်ကြေပိကံလှူဒန်းခြင်းသည်ဝရံမြတ်လာစွာသောမောက္ခပဒံသန္တရာဝုကလွတ်မြောက်ရာနိဗ္ဗာန်သို့ ယောက်ျောင်းအကျင့်ကောင်းအကျင့်မှန်ပေသည်တဲ့စွန်ကြပေကလူဒါနာဟာတဏှာဟုတ်ကလွတ်မြောက်ရာဖြစ်တဲ့နိဗ္ဗာန်ကိုယောက်ျောင်းကျင့်မယ်အဲ့ဒါတွေခုမြတ်စွာဘုရားဟောတာဘာပြောတာလဲဆိုတော့စွန်ကြပေကလှူဒါန်းခြင်းဆိုတဲ့ကောင်းမှုကုသိုလ်ကောင်းတဲ့အလုပ်ဖြူစင်တဲ့အလုပ်အပြစ်ကင်းတဲ့အလုပ်ကြောင့်ဒီအလုပ်ကြောင့်ဖြစ်ပေါ်နိုင်တဲ့အကျိုးတွေ ဒါကိုမြတ်စွာဘုရားမိန်တာမဟုတ်လားအဲ့ဒါကိုပဲကံကံရဲ့အကျိုးလို့ခေါ်တယ်ကံဆိုတာအလုတ်ကံရဲ့အကျိုးဆိုတာအဲ့ဒီအလုတ်ကြောင့်ဖြစ်ပေါ်တဲ့အကျိုးတွေအလုတ်တစ်ခုကမှလှုပ်လို့ရှိရင်အဲ့ဒီအလုတ်ကြောင့်တစုံတရာဟာအကျိုးမဖြစ်ပေါ်ဘူးလားဖြစ်ပေါ်တာပေါ့ကောင်းတာလှုပ်ရင်ကောင်းတဲ့အကျိုးဖြစ်ပေါ်မှာပဲဆိုးတာလှုပ်ရင်ဆိုးတဲ့အကျိုးဖြစ်ပေါ်မှာပဲ အဲ့တော့ကောင်းတဲ့အလုပ်ဖြစ်တဲ့ဒီဒါနကိုပြုမလူမတန်ဆင်းရဲလန်းလူတန်းချမ်းသာသည် ချမ်းသာသူမှစင်မကွာမင်္ဂလာရှိပေသည်ဆိုမလူမတန်ဆင်းရဲလန်းလူတန်းချမ်းသာသည် ဆို ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်သို့ ဆောင်ပုတ်ကြားဘူးလားဟမ်မကြားဘူးပေါ့ဘူးအခုမှကြားတာမဟုတ်လားမင်္ဂလာစာအုပ်ထဲမှာပါတယ်ယောဂီတို့ကစာမဖတ်ရတော့စာအုပ်ထဲကစာမသိဘူးဖြစ်နေအဲ့ဒါနိစရဲ့အဓိပ္ပာယ်တင် जा ရေးအထောက်ကူဆိုတဲ့အဓိပ္ပာယ်အဲ့ဒါအဆုံးမှန်တဲ့တူတယ်အဲ့ဒါပါတယ် နည်းနည်းကြည့်စမ်းပါလားတွေ့မြတွေ့မလားစာမျက်နှာ84စာမျက်နှာ84ဟမ်89อืมပါတယ်တော့อืม စာအုပ်ထဲပါမှမသိတော့ခုနလိုက်ရေးရတယ်မဟုတ်လားဟုတ်ကဲ့လားလိုက်ရေးတာမှားသွားတယ်နဲ့တူတယ်နော်တရားကိုရေးတော့ရေးတော့မှကုသိုလ်စိတ်ဖြစ်သလားအကုသိုလ်စိတ်ဖြစ်သလားအဲတော့မှားသွားသလားမှန်သွားသလားမှန်သွားတော့ပေါ့မဟုတ်ဘူးလားစာအုပ်ထဲပါတာသူဟာပါတာပါတာတခြားပဲကိုရေးတော့ကိုရေးတာကိုဖတ်ရတော့ပေါ့ မဟာစည်းဆရာတော်ဘုရားကြီးကတော့ဘယ်လိုမိန်လဲဆိုတော့အဲ့ဒီဆောင်မှုကမပေးလူက မွဲပြာကြလူမချမ်းသာသည်အလူမပေါ်ကြွယ်သည်တဲ့အဲ့ဒါလေးလဲဆိုအောင်ဆရာတော်ကြီးရဲ့ဆောင်ဖို့မပေးလူကမွဲပြာကြလူမပေါ်ကြွယ်သည်လူမ မပေးသူကမွဲပြာကြလူမပေါ်ကြွယ်သည်လူမပေါ် ဒီစကလုံးကပိုမထိဘူးလားပိုထိတယ်နော်ဒါနကိုကျင့်သီလတွေကောင်းအောင်ကိုယ်ကိုလည်းစောင့်စည်းထိန်းသိနှုတ်ကိုလည်းစောင့်စည်းထိန်းသိကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်းသိတာကိုသီလလို့ခေါ်တယ်။အမှုကုသိုလ်သုံးမျိုးရှိတယ်ဒါပြောရမဟုတ်လား။နံပါတ်1ကဒါနာနံပါတ်2က သီလသီလဆိုတာကိုခြင်းတရားပဲကိုခြင်းတရားဆိုတာကိုနဲ့နှုတ်ရဲ့အပြုအမူကိုပြောတာကိုကကိုအပြုအမူကိုအပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်နေဆိုရင်ဒါကိုခြင်းတရားကောင်းတယ်နှုတ်ပြောဆိုအပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်နေအပြစ်မကင်းတာတွေမပြောဘူးအပြစ်ကင်းတာတွေပဲပြောတယ်အဲ့ဒါလို့ဆိုလို့ရှိရင်ဒါသီလလုံုံတယ်ကိုခြင်းတရားကောင်းတယ် ထို့တူပဲအပြစ်မကင်းတာတွေမလုပ်ဘူးအပြစ်ကင်းတာပဲလုပ်တယ်ဆိုတာကိုချင်းတရားကောင်းတယ်ကိုချင်းတရားဆိုတာအဲ့ဒီကိုနဲ့နှုတ်ကိုကြည့်ပြောတာအဲ့တော့ကိုနဲ့နှုတ်ကအပြစ်ကင်းတာပြောတယ်အပြစ်ကင်းတာလုပ်တယ်ဆိုလို့ရှိရင်ကောင်းကျိုးရမလားဆိုကျိုးရမလားအပြစ်မကင်းတာတွေပဲလုပ်တယ်အပြစ်မကင်းတာတွေပဲပြောတယ်ဆိုရင်ဟောဆိုကြရမယ်ဟုတ်ကဲ့လား အဲ့တော့အပြစ်ကင်းတာကိုအပြစ်မကင်းတာမလုပ်မိအောင်ကိုယ်ကိုစောင့်စည်းထိန်းသိမ်းနဲ့နှုတ်ကိုစောင့်စည်းထိန်းသိမ်းနဲ့အပြစ်မကင်းတာမပြောမိအောင်နှုတ်ကိုစောင့်စည်းထိန်းသိမ်းနဲ့ဆိုရင်အဲ့ဒါကိုသီလလို့ခေါ်တယ်အဲ့ဒါကိုဘာခေါ်လဲသီလခေါ်တယ်အဲ့တော့သီလပျက်စီးတဲ့ကိုခြင်းတရားပျက်စီးတယ်ဆိုတာကအပြစ်မကင်းတာတွေပြောမိနေတာအပြစ်မကင်းတာတွေလုံမိနေတာဟုတ်လား သီလခေါ်စုကိုခြင်းတရားစင်ကြဲညာမှုစည်းဝါတိုးလျက်နာမီတက်၍ရွန့်ရှက်ကြောက်ကင်းပွဲလေခြင်းဤသေခြင်းဆိုင်လာတတိကလျက်ရောက်လာနဝဲဤငါသွဲရပွဲကောင်းကြိုးသည်ကိုခြင်းတရား အပြင်မကင်းတာမလုပ်မိအပြင်မကင်းတာမပြောမိလို့ကိုကျင့်တရားကောင်းပြီဆိုလို့ရှိရင်ဒီအကျိုးတွေရတယ်တဲ့မြတ်စွာဘုရားဆိုသီလခေါ်ဆိုကိုကျင့်တရားစင်ကြယ်ညာမူစည်းဘွားတို့လျက်နာမီတဲ့၍ ရွန့်ရှဲကြောက်ကင်းပွဲလေချင်းဤသေခြင်းဆိုင်လာတတိကလျက်ရောက်လာနတ်ဝဲဤငါးသွဲရပွဲကောင်းကျိုးတည် သီလခေါ်ဆိုကိုကျင့်တရားစင်ကြယ်ညာမူစည်းဝါတို့လျက်နာမီတက်၍ရွန့်ရှဲကြောက်ကင်းပွဲလေခြင်းဤသေခြင်းဆိုင်လား တတိကလျက်ရောက်လာနတ်ဝဲဤငါးသွဲရပွယ်ကောင်းကျိုးသည်သီလခေါ်ဆိုကိုကျင့်တရားစင်ကြယ်ညာမှုစည်းဝါတို့လျက် ငါမီတက်၍ရွန့်ရှဲ့ကြောက်ကင်းပွဲလေခြင်းဤသေခြင်းဆိုင်လာသတိကလျက်ရောက်လာနဝေဤငါသွယ်ရပွေကောင်းကျိုးတည် ပြည့်စုံလုံခြုံလို့ကိုခြင်းတရားကောင်းလို့ကိုခြင်းတရားစင်ကြယ်လို့ရနိုင်တဲ့ကောင်းကျိုးတွေအပြစ်မကင်းတာတွေလုံမိနေတယ်အပြစ်မကင်းတာတွေပြောမိနေတယ်တတ္တဝါကိုညှင်းဆဲတပ်ဖြတ်တယ်သူတို့ပစ္စည်းမသိအောင်ယူတယ်မတရားယူတယ်ကြီးကြီးပြူပြူမပေးတာကိုယူတယ် ကာမဂုဏ်တို့မှမှောက်မှောက်မှမှကျင့်တယ်လိမ်ပြောတယ်အယက်သေးစားတောက်စားတယ်စသည်ဖြင့်ကိုယ်ကလည်းမကောင်းတာတွေအပြစ်မကင်းတာတွေပြုလုပ်မိတယ်နှုတ်ကလည်းအပြစ်မကင်းတာတွေပြောမိတယ်ဆိုရင်ကိုခြင်းတရားစင်ကြယ်တယ်ခေါ်သလားပြည့်စည်တယ်ခေါ်သလားကိုခြင်းတရားပြည့်စည်တယ်ကိုခြင်းတရားပြည့်စည်တယ် ကိုခြင်းတရားစင်ကြယ်ရဲ့အခွဏကောင်းကျိုးတွေရတော့ကိုခြင်းတရားပျက်စီးရင်တော့ဘာဖြစ်မလဲအဲ့ဒီကောင်းကျိုးတွေရဲ့ပြောင်းများဆိုကျိုးတွေရမယ်မဟုတ်ပေဘူးလားသီလခေါ်ဆိုကိုခြင်းတရားပျက်စီးညာမူစီးပွားလဲပြက်ကိုခြင်းတရားပြက်တဲ့လူစီးပွားရသည့်တိုင်အောင် အဲ့ဒီစီးပွားကမတည်တံမှုပြက်တယ်ပြီးတော့ရအောင်လဲမရှာနိုင်ဘူးရှေးဒါနကုသိုလ်အကြောင်းထောက်ပံ့ပြလို့ရလာလဲရတဲ့ပစ္စည်းဟာတနည်းနည်းနဲ့ပျောက်ရပြက်ရတယ်စီးပွားလဲပြက်နာမည်ပြက်၍ဟိုးဒီလိုတော်တော်ကိုကျင်တရားပြက်စီးနေတဲ့လူဟေးမပေါင်းနဲ့မသိနဲ့အိမ်မလာစေနဲ့ကလေးတွေအဲ့ဒီလူရှောင်းမဟုတ်ဘူးလား မရှောင်ဘာဖြစ်မလို့ကုသက်မှာပေါ့အနေကြီးယောဂကုသက်တယ်လို့ကိုရှင်တရားပြတ်တာမကုသက်ပေဘူးလားအဲကုသက်ပြီဆိုလို့ရှိရင်တော့မကောင်းကျိုးဆိုးကျိုးပဲရမယ်ပေါ့စီးပွားလဲပြက်နာမီပြက်၍ရွံ့ရှက်ကြောက်လျင်ပွဲလဲချင်းဤပြိဿအလဲသွားတဲ့အခါရှက်ရှက်ရွံ့ရွံ့နဲ့စိတ်မလုံးတလုံးနဲ့သွားရတာ ရွံ့ရှက်ကြောက်လျင်ပွဲလေချင်းဤသေခြင်းဆိုင်လာတတိလွတ်လျက်ကိုခြင်းတရားကောင်းတဲ့ပုဂ္ဂိုလ်ကိုခြင်းသီလစင်ကြယ်တဲ့ပုဂ္ဂိုလ်ကတော့သေတဲ့အခါတတိလေးရှိလျက်ပဲသေရတယ်ကိုခြင်းတရားပြည့်ပြတဲ့ပုဂ္ဂိုလ်ကတော့တတိလွတ်ပြီးအော်အော်အင်းအင်းနဲ့အမိကေပါပါကေပါနဲ့အော်ရင်အင်းရင်နဲ့ပဲအသက်ထွက်ရတယ် သေခြင်းဆိုင်လတတိလွတ်လျက်ရောက်လဒုက္ကတိပဲရောက်ဒုက္ကတိဆိုတာဘာလဲအပယ်လေးပါမကောင်းတဲ့ဘဝဟုတ်လားငရဲရင်လည်းကြမယ်တရိษံရင်လည်းဖြစ်မယ်ပြိတ္တာကြီးရင်လည်းဖြစ်နေမယ်ဒါမှမဟုတ်အတုရကယ်ခေါ်တဲ့ စားရမယ်တောင်းရမယ်ဟာကြီးရင်လည်းဖြစ်နေမယ်ရောက်ရဒုက္ခတိလာရပြီသည်အဆင်းရဲဖြစ်သည်ယာဤဆိုကြအမှန်ဒီကိုင်းဆိုသီလခေါ်ဆိုကိုကျင့်တရားပျက်စီးညာမူ စီးပွားလဲပြည့်နာမီပြည့်၍ရွံ့ရှက်ကြောက်လျင်ပွဲလေချင်းဤသေခြင်းဆိုင်လာတတိလွတ်လျက်ရောက်လာဒုက္ကတိဆင်းရဲဖြစ်သည် ရဤဆိုကြအမှန်ဒီသီလခေါ်ဆိုကိုကျင့်တရားပျက်စီးညာမူစီးပွားလဲပြက်နာမီပြက်၍ရွံ့ရှဲကြောက်လျင်ဘွဲလေခြင်းဤ သေခြင်းဆိုင်လာတတိလွတ်လျက်ရောက်လဒုက္ကတိဆင်းရဲဖြစ်သည်ရဤဆိုကြအမှန်ဒီသီလခေါ်ဆိုကိုကျင့်တရားပျက်စီးညာမူပျက်စီးညာမူ စည်းဝါလည်းပြည့်နာမီပြည့်၍ရွန့်ရှဲကြောက်လျင်ပွဲလေချင်းဤသေခြင်းဆိုင်လာပฏิလွတ်လျက်ရောက်လဒုက္ကတိဆင်းရဲဖြစ်သည်ရဤဆိုကြအမှန်တည်း ဟံယာဤဆိုကြများစွာသည်နည်းနည်းလေးမဟုတ်ဟုတ်ကလားယာဤဆိုကြများစွာသည်နော် gain so တော့ကိုခြင်းတရားကိုစင်ကြယ်အောင်စောင့်ထိန်သင့်သလားမစောင့်ထိန်သင့်ဘူးလားစောင့်ထိန်သင့်တယ်ဘယ်လိုစောင့်ထိန်မလဲအပြစ်မကင်းတာတွေမလုပ်နဲ့အပြစ်မကင်းတာတွေမပြောနဲ့ဒါပဲလူရင်းကဟုတ်ကဲ့လားအပြစ်ဆိုတာမိမိသူတစ်ပါးထိပါတာဟာအပြစ်ပေါ့ အဲ့တော့မိမိပြိုကိုဖြစ်စေသူတစ်ပါးဖြစ်ကိုဖြစ်စေထိပါစေမဲ့အလုံးမလုံးနဲ့ရှောင်မိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိပါစေမဲ့အပြောကိုမပြောနဲ့ရှောင်အဲ့လိုဆိုရင်ကိုကျင့်သီလစင်ကြယ်မယ်စင်ကြယ်ပြီဆိုကောင်းကျိုးချမ်းသာရမယ်နောက်ဘာဝနာဘာဝနာဆိုတာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်အထုတ်ခြင်း လေကျင့်ပွားများအထုတ်ခြင်းဆိုဘာဝနာဆိုသည်မှာမိမိတန်တာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေကျင့်ပွားများအထုတ်ခြင်းဘာဝနာဆိုသည်မှာ မိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေးကျင့်ပွားများအထောက်ခြင်းသို့ စင်တဲ့စိတ်ဟာကောင်းတဲ့ကုသိုလ်စိတ်တွေလားမကောင်းတဲ့အကုသိုလ်စိတ်တွေလားဒီတော့စိတ်ထဲမှာကောင်းတဲ့ကုသိုလ်စိတ်တွေဖြစ်ဖို့ရာဘာကြောင့်လိုအပ်တယ်လဲဟောကိုယ့်ကိုပြန်စဉ်းစားကြည့်ပါလားမကောင်းတဲ့စိတ်ဖြစ်ရင်ဘယ်လိုနေတော့ဟမ်ဆင်းရဲတာပေါ့ မကောင်းတဲ့စိတ်တွေညှဉ်းနှံတဲ့စိတ်တွေအကုသိုလ်စိတ်တွေအပြစ်မကင်းတဲ့စိတ်တွေဖြစ်နေရင်ဆင်းရဲတယ်မဟုတ်လားအဲ့တော့ကောင်းတဲ့စိတ်ဖြူစင်တဲ့စိတ်ကလေးတွေကြီးဖြစ်နေတဲ့အခါမှာစိတ်ကိုကြည်လင်ငြိမ်းချမ်းအေးမြလို့မဟုတ်လားအဲ့တော့ဖြူစင်တဲ့စိတ်ဖြစ်ဖို့ရာဘာကြောင့်လိုအပ်သလဲဟမ် ဆင်းရဲကင်းဖို့ချမ်းသာဖို့ဒီလိုမဟုတ်လားအဲ့တော့ဖြူစင်တဲ့စိတ်ဖြစ်အောင်လေ့ကျင့်ပွားများအားထုတ်ဖို့မလိုဘူးလားဘာကိုလေ့ကျင့်ပွားများအားထုတ်ရမလဲစိတ်ကိုလေ့ကျင့်ပွားများအားထုတ်ဘာဝနာအလုပ်ဟုတ်တယ်မလားဒီတော့စိတ်ကိုလေ့ကျင့်ပေးပါများလာတဲ့အခါကျတော့ စိတ်ထဲမှာဖြူစင်တဲ့စိတ်ပဲအဖြစ်များပြီးတော့ညင်မဲတဲ့စိတ်ညင်နွမ်းတဲ့စိတ်အဖြစ်နေတာအဲဒါလို့ဆိုလို့ရှိရင်ချမ်းသာများပြီးတော့ဆင်းရဲနေတာပေါ့ဝိပဿနာဒီအခုအားထုတ်နေတဲ့ဝိပဿနာဘာဝနာ အလုပ်ဆိုတာအဲဒီစိတ်ဖြူစင်အောင်လေ့ကျင့်ပွားများတဲ့အလုပ်ပဲ ရှုမှတ်လို့ဖောင်းနေပိန်နေရှုမှတ်တယ်ကြွားတယ်လှမ်းတယ်ခြားတယ်ရှုမှတ်တယ်၊ကိုွေးတယ်၊ကိုွေးတယ်ဆန်းတယ်ဆန်းတယ်ရှုမှတ်တယ်စားတဲ့အခါမှာလည်းစားတယ်စားတယ်ဝါတယ်ဝါတယ်မြူတယ်မြူတယ်ရှုမှတ်တယ်ချိုးရင်ချိုးတယ်ချင်းချင်းနဲ့ရှုမှတ်တယ်အဲဒါလို့ရှုမှတ်လို့အရှုခံအာယုန်နဲ့ရှုစိတ်ကလေးတဲ့တဲ့နေပြီးရှုမှတ်လို့ကောင်းနေတဲ့အချိန်အဲ့ဒီအချိန်မှာစိတ်ဖြူစင်းနေသလားညှဉ်းနှွမ်းနေသလား အဲ့ဒီခါချမ်းသာသလားဆင်းရဲသလားဟုတ်အဲ့ဒါလောက်ခရီးတောင်းမှပဲအမှတ်တဲ့ယုံလေးနဲ့တောင်းမှပဲချမ်းသာနေတယ်ဆိုတော့အမှတ်တဲ့ယုံမဟုတ်ဘဲနဲ့စိတ်ပိုတည်ငြိမ်လာတယ်တည်ငြိမ်ပြီးသိစရာရှိတဲ့သဘောတွေသိလာတယ်ဆိုရင်ပိုးမဖြူစင်ဘူးလားပိုးဖြူစင်ရင်ပိုးပြီးတော့ချမ်းသာတယ်ဟုတ်ကဲ့လားဒီတော့ညင်မဲ့တဲ့စိတ်တွေဘာကြောင့်ဖြစ်သလဲ အဲ့ဒီညင်မဲတဲ့စိတ်တွေမဖြစ်အောင်ကြိုးစားရညင်မဲတဲ့စိတ်တွေဖြစ်စေနိုင်တဲ့အကြောင်းကိုရှာပြီးအဲ့ဒီအကြောင်းကိုပယ်ရပယ်လို့ဒီအကြောင်းညင်မဲတဲ့စိတ်ကိုဖြစ်စေတဲ့အကြောင်းပယ်လိုက်လို့ရှိရင်ညင်မဲတဲ့စိတ်ဖြစ်ပါအောင်မလားဘာစိတ်တွေပဲဖြစ်နေမလဲဖြူစင်တဲ့စိတ်တွေပဲဖြစ်နေမယ်ဒီလိုဆိုလို့ရှိရင်ချမ်းသာတယ် လုံးဝဖြူစင်တာကတော့ယဟန္တာဖြစ်မှပဲဖြူစင်တယ်ယဟန္တာဖြစ်ရင်တော့ညင်မဲ့တဲ့စိတ်တွေလုံးဝပြောင်းသွားပြီးဖြူဖြူစင်တဲ့စိတ်တွေကြီးဖြစ်နေဒီခါကျတော့လုံးဝချမ်းသာညင်မဲ့တဲ့စိတ်ကိုကိလေသာလို့ဒီလိုခေါ်တယ်ဟုတ်ကဲ့လားညင်မဲ့တဲ့စိတ်ကိုပါခေါ်တော့အဲ့ဒီကိလေသာ ညင်မဲတဲ့စိတ်တွေရှိနေရင်ဆင်းရဲသလားချမ်းသာသလားဆင်းရဲတယ်အဲ့ဒီကိလေသာညင်မဲတဲ့ကိလေသာ စိတ်တွေမရှိဘူးဆိုရင်ချမ်းသာတယ်အဲ့ဒီညင်မဲတဲ့ကိလေသာစိတ်တွေဆိုတာမကောင်းတဲ့စိတ်မှန်သမျှကိလေသာစိတ်ပဲလိုချင်တာလည်းကိလေသာစိတ်ပဲစိတ်ဆိုးတာလည်း ကိလေသာစိတ်ပဲအမှန်တဘာဝမသိတာလေကိလေသာစိတ်ပဲထောင်လွှတ်တက်ကြွပြီးမာနတဲ့ဘဝင်မြင့်နေတာလေကိလေသာစိတ်ပဲနှမျောတွနေနေတာလေကိလေသာစိတ်ပဲမနာလိုနေတာလေကိလေသာစိတ်ပဲစိတ်ပြန့်လွင့်နေတယ်အာယုန်တစ်ခုတည်းမှာမတည်ငြိမ်မဲနဲ့ဟိုပြန့်ဒီပြန်ပြန့်နေတယ်ဆိုရင်ဟောကိလေသာစိတ်ပဲ စိတ်ကအရှင်ရှင်ပြပြတက်တက်ကြော်ကြော်မရှိဘူးထိုင်နိုင်နိုင်ထိုင်နိုင်မှိုင်မှိုင်ဖြစ်နေတယ်အဲ့လိုဆိုရင်ရောကိလေသာစိတ်ပဲဆင်းရဲလားချမ်းသာလားအဲ့ဒါတွေပါဠိစကားလုံးနေနဲ့မြတ်စွာဘုရားနာမည်တက်ပြီးခေါ်တာဒီလိုဆိုလို့ရှိရင်ကိလေသာဆိုတာဆင်းရဲတဲ့တရားဆင်းရဲစေတဲ့တရားဒီလိုအဓိပ္ပာယ်မရဘူးလားရတယ် ညှဉ်းနွမ်းတဲ့တရားညှဉ်းနွမ်းစေတဲ့တရားဘာကြောင့်ဆင်းရဲသလဲအဲ့ဒီကိလေသာကနှိမ့်ဆက်လို့ဆင်းရဲတာမဟုတ်ဘူးလားတခါတခါလောဘကမနှိမ့်ဆက်ဘူးလားဟောလိုချင်တာလိုချင်တဲ့မတဏ္ဍာတွေလိုချင်တဲ့ခါကျဆင်းရဲလိုက်တာဒေါသရောမနှိမ့်ဆက်ဘူးလားအကြံသူတို့ကိုနှိမ့်ဆက်တတ်လို့ကိလေသာ မိမိကိညာတတ္တဝါကို ပြာပါလိုက်စုပူလောင်စေတာနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆယ်တွေကိလေသာအဲ့ဒီစိတ်အဲ့ဒီစိတ်ရှိရာကိညာတတ္တဝါကိုဒီစိတ်ကနှိမ့်ဆက်တယ်ဆင်းရဲအောင်လုပ်တယ်ညှဉ်းနှွမ်းအောင်လုပ်တယ်ဒါကြောင့်မလို့ဒီစိတ်ဟာကိလေသာခေါ်တယ် ကိလေသတိတံကိလေသတိတိကိလေသောဗာရတိဥပတ္ထာပေတိတိဥပတ္တာပေတိတိအထောကိလေသတိတံကိလေသတိတိညင်နွမ်းစေတတ်သောကြောင့်ကိလေသောကိလေသာမြည်၏တဲ့ဗာဒတိနှိပ်စက်တတ်တဲ့တရားဥပတာပေတိပူလောင်စေတတ်တဲ့တရားဣတိအထောဤကားကိလေသာဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ပဲနားလည်လားကိလေသာဆို မိမိကိညာသတ္တဝါကိုပြာပါလိုက်စုပူလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆယ်တွေ့ကိလေသာမိမိကိညာ တတ္တဝါကိုပြာပါလိုက်စုပူလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆဲတွေကိလေသာမိမိကိညာတတ္တဝါကို ပြာပါလိုက်စုပူလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆဲတွေကိလေသာ အဲ့ဒီတရားတွေရှိနေဖို့လိုအပ်သလားပယ်ရှားနိုင်ဖို့လိုအပ်သလားဘာကြောင့်သူတို့ရှိနေရင်ဆင်းရဲတယ်သူတို့မရှိတော့ဘူးဆိုရင်သူတို့မရှိရင်စိတ်ဟာဖြူစင်မလားညင်မဲမလားဒါကြောင့် ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအထုတ်ခြင်းဆိုတာဒီကိလေသာတရားတွေပယ်ရှားနိုင်အောင် လေ့ကျင့်တဲ့အဓိပ္ပာယ်မဟုတ်ဘူးလားဟုတ်ကဲ့လားလေ့ကျင့်ပွားများအထုတ်တာဒီကိလေသာတရားတွေဘာကြောင့်ဖြစ်သလဲအဲ့ဒီဖြစ်တဲ့အကြောင်းလဲရှားပြီးအဲ့ဒီအကြောင်းလဲပယ်ရဘာကြောင့်ဒီကိလေသာတွေဖြစ်တယ်ဆိုတာတော့နောက်များကြမှပြောရမယ်အခုတော့ဒီနေ့တော့ဒီလောက်ဆိုတော်လောက်ပြီ ဟုတ်ကလားအာထုတ်ချိန်မနဲ့အောင်လို့အာထုတ်ချိန်များများရအောင်လို့ဒါကြောင့်မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာမုတ်ချပြုလို့ရမယ်ကောင်းမှု၃မျိုးဒါနပြုတဲ့အခါလဲဒါနကို မလွတ်တမ်းပြုသီလကိုကျင့်သီလစင်ကြယ်အောင်ကတော့အမြဲတစေစောက်တည်စောင့်ထိန်ပြီးတော့နေရအဲ့ဒီစင်ကြယ်တဲ့ကိုကျင့်သီလပေါ်အခြေတဲပြီးတော့စိတ်ဖြူစင်ညောင်းဘာဝနာတရားကောင်းတရားမှတ်တွေကိုလည်းပဲ အချိန်ယူပြီးတော့ကြိုးစားအားထုတ်ရမယ်အဲဒါလို့ဒါနသီလဘာဝနာတရားတွေကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်မိမိတို့တဏ္ဍာနဲ့ရှိနေတဲ့စိတ်ညစ်စိတ်မဲခေါ်တဲ့ကိလေသာစိတ်ဆင်းရဲစိတ်တွေကိုပယ်ရှားနိုင်လို့ဆင်းရဲကင်းရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေ။